မြန်မာနိုင်ငံရဲ့သဘာဝဘေးရန်ရဲ့နှင့်လူကြောင့်ဖြစ်တဲ့ဘေးရန်ရဲ့အသွေးအသွေးမှကင်းဝေးကြပါစေကြောင်း PPTV ကမေတ္တာပို့သလိုက်ရပါတယ်။အခုချိန်မှစပြီး PPTV မိုးလေဝသအစီအစဉ်ကိုတင်ပြပေးတော့မှာဖြစ်ပါတယ်။ ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အမျိုးသားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနှင့်ဘေးရန်ရဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကအပတ်စဉ်မူလဝတ္ထအခြေအနေခန့်မှန်းချက်များကိုထုတ်ပြန်ပေးလျက်ရှိတာကို PPTV ကတဆင့်တင်ဆက်ပေးသွားမှာဖြစ်ပါတယ်။2021ခုနှစ်မေလ31ရက်နေ့မှာဇွန်လ6ရက်နေ့အထိမူလဝတ္ထခံမှန်းချက်များအရာ အလေးထားတင်ပြလိုတာကတော့မုတ်တုံအခြေအနေနဲ့မုတ်တုံမှုအခြေအနေတို့ဖြစ်ပါတယ်။ ပြည်ရင်းပြည်ပမူလဝတခမ်းမန်းချက်တွေကိုလေ့လာဆန်းစစ်ချက်အရမြန်မာနိုင်ငံအပါအဝင် အာရှတိုက်တွင်ဇွန်လအတွင်းမုတ်တုံမိုးရရှိနိုင်မှု နေပါနိုင်ကြောင်းမြန်မာတောင်သူလယ်သမားများအားအသိပေးလိုပါတယ်။မိုးကာလမှာမူမမှန်နဲ့မုတ်တုံမိုးရွာသွန်းမှုကမိုးစပါးစိုက်ပျိုးမှုအပေါ်ထိခိုက်နိုင်ခြင်းရှိတာကိုကြိုတင်သိရှိစေလိုပါတယ်။ 29ရက်နေ့ကစိုက်ကလုံးမုန်တိုင်းရစဟာအိန္ဒိယကမ်းခြေကိုဝင်ရောက်ခဲ့တာကြောင့်မြန်မာဘက်ခြမ်းမှာမုန်တိုင်းနဲ့တသားခဲ့တော့လေမုန်တိုင်းမိုးကိုအပြည့်အဝမရရှိနိုင်ခဲ့တာကြောင့်စိုက်ပျိုးရေးအတွက် အဆိုတက်နေပါခဲ့ရပါတယ်။ယခုအပတ်မှာလည်းတပြည်လုံးအနေနဲ့ဇွန်လဆန်းတိုင်အောင်ပြင်းပြင်းထန်ထန်မရနိုင်သေးကြောင်းတွေးရှိရပါတယ်။ 31ရက်မေလ2022ခုနှစ်တရင်းလာနေ့အခြေအနေမှာတပြည်လုံးမှာနေရာကွက်ကြားမှနေရာကျကျမိုးထစ်ချုံရွာနိုင်ပါတယ်။အထူးသဖြင့်ရန်ကုန်တိုင်းရှမ်းပြည်နယ်နဲ့ကယားပြည်နယ်တို့မှာမိုးအနှဲငယ်ပူနိုင်ပါတယ်။မုတ်တုံလေးမှာကပလီပင်လယ်ပြင်နှင့်ဘင်္ဂလားပင်လယ်အရှေ့တောင်ပိုင်းတို့မှာအားအနှဲငယ်မှာအသင့်အတင့်ရှိနေနိုင်ပြီးကြံဘင်္ဂလားပင်လယ်အော်သို့ရောက်ရှိနိုင်ရန်အာရုံနေစေဖြစ်ပါတယ်။ ဇွန်လ1ရက်2022ခုနှစ်အင်္ဂါနေ့အခြေအနေအရရှမ်းပြည်နယ်မြောက်ပိုင်းကချင်ပြည်နယ်နဲ့စကိုင်းတိုင်းအထက်ပိုင်းတို့မှာနေရာကျဲကျဲမိုးထစ်ချုံရွာနိုင်ပြီးကြံတပြည်လုံးနေနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပါတယ်။အလဲပိုင်းဒေသများမှာမိုးထစ်ချုံမှုများပိုလာနိုင်ပါတယ်။မုတ်တုံလင်အင်အားမှာပုံမအားကောင်းလာခြင်းမရှိသေးဘဲအားအနှဲငယ်မှာအားအသင့်အတင်သာရှိနေနိုင်ပါတယ်။ ဇွန်လ2ရက်2022ခုနှစ်ဗုဒ္ဓဦးနေ့အခြေအနေအရကချင်ပြည်နယ်နဲ့စကိုင်းတိုင်းအထက်ပိုင်းတို့မှာနေရာကျဲကျဲမိုးထစ်ချုံရွာနိုင်ပြီးကြံတပြည်လုံးမှာတော့နေရာကွက်ကြားမိုးထစ်ချုံရွာနိုင်ပါတယ်။အလဲပိုင်းဒေသတွေမှာမိုးထစ်ချုံမှုများဆက်လက်ဖြစ်ပေါ်နိုင်ပါတယ်။မုတ်တုံလင်းအင်အားမှာ ပုံမအားကောင်းလာခြင်းမရှိသေးဘဲအားနည်းငယ်မှာအားအသင့်အတင့်သာရှိနိုင်ပါတယ်။ ဇွန်လ3ရက်2021ခုနှစ်ကြာသပတေးနေ့အခြေအနေအရရှမ်းပြည်နယ်မြောက်ပိုင်းကချင်ပြည်နယ်နဲ့စကိုင်းတိုင်းအထက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းတို့တွင်နေရာကျဲကျဲမိုးထချုံရွာနိုင်ပြီးကြံတပြည်လုံးမှာနေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်။အလဲပိုင်းဒေသများမှာမိုးထချုံမှုများဆက်လက်ဖြစ်ပေါ်နိုင်ပါတယ်။မုတ်တုံလင်းအင်အားမှာပုံမအားကောင်းလာခြင်းမရှိသေးဘဲအားနည်းငယ်မှာအားအသင့်အတင်သာရှိနိုင်ပါတယ်။ ဇွန်လ၄ရက်2021ခုနှစ်တောက်ကြနေ့အခြေအနေအရရှမ်းပြည်နယ်၊ကချင်ပြည်နယ်နဲ့စကိုင်းတိုင်းအထက်ပိုင်း၊ရခိုင်ပြည်နယ်မြောက်ပိုင်းတို့မှာနေရာကျဲကျဲမိုးထစ်ချုံရွာနိုင်ပြီးကြံတပြည်လုံးမှာနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပါတယ်။အလဲပိုင်းဒေသများမှာမိုးထစ်ချုံမှုများဆက်လက်ဖြစ်ပေါ်နိုင်ပါတယ်။မုတ်တုံလင်းအင်အားမှာအားအနည်းငယ်မှာအားအသင့်အတင့်သာရှိနိုင်ပါတယ်။ ဇွန်လ9ရက်2021ခုနှစ်စနေနေ့အခြေအနေအရရှမ်းပြည်နယ်ကချင်ပြည်နယ်နဲ့စကိုင်းတိုင်းအထက်ပိုင်းကယားပြည်နယ်တို့မှာနေရာကျဲကျဲမိုးထစ်ချုံရွာနိုင်ပြီးကြံတပြည်လုံးမှာနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပါတယ်။မုတ်တုံလင်းအင်အားမှာအားအနှဲငယ်မှာအားအသင့်အကျဉ်းသာရှိလာနိုင်ပါတယ်။ ဇွန်လ6ရက်2021ခုနှစ်တနင်္ဂနွေနေ့အခြေအနေအရရှမ်းပြည်နယ်ကချင်ပြည်နယ်နဲ့စကိုင်းတိုင်းအထက်ပိုင်းကယားပြည်နယ်ကရင်ပြည်နယ်မွန်ပြည်နယ်တို့တွင်နေရာကျဲကျဲမိုးထစ်ချုံရွာနိုင်ပြီးကြံတပြည်လုံးမှာ နေရာကွက်ကြားမိုးထစ်ချုံရွာနိုင်ပါတယ်။မုတ်တုံလင်အင်အားမှာအားနှင်းငယ်မှာအားအသင့်အင့်ရှိနိုင်ပါတယ်။ ထူးအကြံပြုချက်အနေနဲ့ယခုတစ်ပတ်အတွင်းမုတ်တုံလေးသည်ပုံမှန်နှစ်များကဲ့သို့အားကောင်းလာရမည့်ကာလတွင်ခံမှန်းချက်များအရာတိတိတသာအားကောင်းလာနိုင်ခြင်းမရှိသည့်အတွက်မိုးစဘာဆိုင်တောင်သူများအနေဖြင့်အထူးသတိပြုနိုင်ရန်အသိပေးအပ်ပါသည်။